ခန်းကြီး၄အငယ်၁မှ6ထိုအခါဘောဇာသည်မြို့တကားဝသို့တွား၍ထိုင်သည်ဖြင့်မနေ့ကပြောသော အမျိုးသားချင်းရှောက်သွားသည်ကို မြင်လျင်အိုမြည်သူလှဲ့၍ထိုင်မာတော့ဟုခေါ်သည့်တိုင်သူသည်လှဲ့၍ထိုင်လေ၏တပန်းမြို့သားအသက်ကြီးသူတကြိတ်တို့ကိုခေါ်၍ဒီမှာထိုင်မာတော့ဟု ဆိုသည့်အတိုင်းသူတို့သည်လည်းထိုင်ကြ၏ အမျိုးသားချင်းကိုလည်းမောဘပြည်မှပြန်လာသောနောမိသည်ငါတို့အစ်ကိုဧလိမလက်ပိုင်သောမြေအကွက်ကို ရောင်းမည်ဖြစ်၍၊သင့်ကိုငါတိုင်ကြားလျက်၊ပြည်သားများ၊ငါတို့အမျိုး၌အသက်ကြီးသူများရှေ့မှာဝယ်ပါတော့ဟု ပြောမည်အကြံရှိပါ၏။သင်သည်ရွေးလိုလျှင်ရွေးပါတော့။မရွေးလိုလျှင်ကျွန်ုပ်အားကြားပြောပါတော့။သင်မှတပါးရွေးပိုင်သောသူမရှိ။သင့်နောက်မှာကျွန်ုပ်နေရာကျသည်ဟုဆိုသော် အမျိုးသားချင်းကကျွန်ုပ်ရွေးမည်ဟုပြန်ပြော၏။ဗောဇကလည်း၊ထိုလယ်ကွက်ကိုနောမိလက်မှဝယ်သောနေ့ရက်တွင်၊သေသောသူ၏အမွေဥစ္စာအားဖြင့်သူ၏နာမည်ကို ထောက်မခြင်းငှါ၊သူ၏မယားမောဘအမျိုးသမီးရုသကိုလည်းဝယ်ရသေးသည်ဟုဆိုသော်၊အမျိုးသားချင်းက၊အကျွန်ုပ်သည်ကိုယ်အဘို့မရွေးနိုင်ပါ။ရွေးလျှင်ကိုယ်အမွေဥစ္စာကိုဖျက်မည်စိုးရိမ်စရာရှိ၏။ကျွန်ုပ်မရွေးနိုင်သောကြောင့် ကျွန်ုပ်ရွေးပိုင်သောအရာကို ကိုယ်အဖို့ရွေးပါတော့ဟု ပြန်ပြော၏။9ဣသရေလရှေးထုံးစံဟူမူကား၊ရွေးခြင်းအမှု၊ဥစ္စာလဲခြင်းအမှုကိုမြဲမြံစေခြင်းငှါ၊တယောက်သောသူသည်မိမိခြေနင်းကိုချွတ်၍တယောက်သောသူအားအပ်လေ့ရှိ၏။ထိုသို့ပြုသောအားဖြင့်ဣသရေလအမျိုးသားတို့တွင်သက်သေတည်ရ၏။10သို့ဖြစ်၍အမျိုးသားချင်းက၊ကိုယ်အဘို့ဝယ်ပါတော့ဟု ဘောဇအားဆို၍မိမိခြေနင်းကိုချွတ်၏။ဘောဇကလည်း၊ဧလိမလက်ဥစ္စာ၊ခိလျုန်ဥစ္စာ၊မဟာလုန်ဥစ္စာဟူသမျှကို နောမိလက်မှငါဝယ်၍၊သေသောသူ၏နာမည်ကိုသူ၏ညီအစ်ကိုစုထဲက၎င်း၊သူ့နေရာမြို့တံခါးထဲက၎င်းမပြတ်စေခြင်းငှါ၊သူ၏အမွေအားဖြင့်သူ၏နာမည်ကိုထောက်မမည်အကြောင်း၊မဟာလုန်၏မယား မောဘအမျိုးသမီးရုသကိုငါ၏မယားဖြစ်စေခြင်းငှါငါဝယ်သည်ကိုသင်တို့သည်ယနေ့သက်သေဖြစ်ကြပါ၏ဟု အသက်ကြီးသူများ လူများအပေါင်းတို့အားပြောဆို၏။11တံခါးဝ၌ရှိသောအသက်ကြီးသူများ လူများအပေါင်းတို့ကလည်း၊ငါတို့သည်သက်သေဖြစ်ကြ၏။သင့်အိမ်သို့ရောက်သောဤမိန်းမသည် ဣသရေလအမျိုးကိုတည်ထောင်သောမိန်းမနှစ်ယောက်၊ရာခေလနှင့်လေအာကဲ့သို့ဖြစ်မည်အကြောင်းထာဝရဘုရား ပြုတော်မူပါစေသော။သင်သည်လည်းဧဖရတ်အရပ်၌အစွမ်းသတ္တိနှင့်ပြည့်စုံ၍၊ဗက်လင်မြို့၌အသရေကျော်စောခြင်းရှိပါစေသော။အသက်ပျိုသောဤမိန်းမတွင်ထာဝရဘုရား ပေးတော်မူလတံ့သော မျိုးစေ့အားဖြင့် သင်၏အမျိုးအနွယ်သည်ယုဒမယား တာမာဘွားမြင်သော ဖာရက်အမျိုးအနွယ်ကဲ့သို့ဖြစ်ပါစေသောဟု ပြောဆိုကြ၏။ဗောဇသည်ရုသကိုသိမ်း၍စုံဘက်လျက်ဆက်ဆံသောအခါ၊ထာဝရဘုရား၏ကျေးဇူးတော်ကြောင့်ရုသသည်ပဋိသန္ဓေယူ၍သားယောက်ျားကိုဘွားမြင်လေ၏။မိန်းမတို့သည်လည်းနောမိအား တင့်ကိုပြုစုသော အမျိုးသားချင်းကိုယနေ့ဖြတ်တော်မမူသောထာဝရဘုရားသည် မင်္ဂလာရှိတော်မူပါစေသော။ယခုရသော အမျိုးသားချင်းသည်လည်း၊ဣသရေလအမျိုး၌အသရေကျော်စောပါစေသော။သူသည်သင်၏အသက်ကိုပြုပြင်သောသူ၊သင်အသက်ကြီးသောအခါသင့်ကိုကောင်းမွန်စွာပြုစုသောသူဖြစ်ပါစေသော။သင့်ကိုချစ်၍သားခုနစ်ယောက်ထက်သင့်အဘို့သာ၍ကောင်းသော သင်၏ချွေးမသည်သားယောက်ျားကိုဘွားမြင်ပြီဟု ပြောဆိုကြ၏။နောဗိသည် ထိုသူငယ်ကိုယူ၍ပိုက်ချီလျက်ထိန်းလေ၏။အိမ်နီးချင်း မိန်းမတို့ကလည်း၊နောမိသည်သားယောက်ျားကိုရပြီဟုဆိုလျက်၊ထိုသူငယ်ကိုဩဗက်အမည်ဖြင့်မှည့်ကြ၏။ဩဗက်သားကားယေရှဲ၊ယေရှဲသားကားဒါဝိဒ်တည်း။18 ဖာရက်၏သားစဉ်မြေဆက်ဟုမူကားဖာရက်သားဟေဇယုံဟေဇယုံသားအာယံအာယံသားအမိဒဒအမိဒဒသားနာရှုံနာရှုံသားဆာလမုန်ဆာလမုန်သားဘောဆဘောဆသားအိုပက်အိုပက်သားယေရှဲယေရှဲသားဒါဝိဒ်ဒီယူတဝတ္ထုပြီး၏